ဒီကမြင်ကောင်းစိတ်ကောင်းမြင်ကောင်းမြင်ကောင်းဆိုတော့အကောင်းဆုံးလေးမျိုးပေါ့လေသူရဲ့အထည်ကိုတရုပ်တွေထုတ်ဖို့ဆိုပြောသွားပါတယ်မြင်ကောင်းစိတ်ကောင်းနဲ့မြင်ကောင်းအထူးသဖြင့်မြင်ကောင်းဖြစ်ပုံလေးတွေ ထောက်ထားတွေလုံလုံလောက်လောက်နဲ့စပြီးတော့ပြောတော့ပါတယ်ဉာဏ်ကောင်းကတော့ဥပ္ပခါဆိုဥပ္ပခါဆိုတာပက်ညာဆိုရှုတာဟိုဘက်လည်းမလိုက်ဒီဘက်လည်းမလိုက်အလေကောင်ကမမခိုင်ခိုင်ခန့်ခန့်ယက်တည်တဲ့သဘောပေါ့ ပင်လိုက်တဲ့သဘောမလန်ကောင်းပါလေတော့လောကမှာလည်းပဲဟိုပဲလိုက်မလိုက်ဒီပဲနဲ့ပဲမလိုက်တဲ့ပုဂ္ဂိုလ်နိုင်ငံတွေကိုအခြားခြားပုဂ္ဂိုလ်တွေကအခြားခြားနိုင်ငံတွေကလေးစားကြပါတယ်ဖြောင့်ရှင်းတဲ့သဘောကိုသူကတော့ပဲလိုက်တယ်ဆိုလို့ရှိရင်ကောက်ကောက်ကွေ့ကွေ့ရိုးသားမှုတွေကပေါ်လာတာ ရိုးသားခွင့်ရှိလာတော့မရိုးသားလို့ရှိရင်ကိုယ်အိမ်သူအိမ်သားကအစကိုယ်ပေါ်မယုံကြည်တော့ဘူးဝန်ကြီးရဲ့မယုံကြည်မှုရိုးရတော့အဲဒီပုဂ္ဂိုလ်ရဲ့ရှင်းစာရိတ္တတွေမသိရသေးလို့ရှိရင်တော့အထင်ကြီးကြီးမှာပါလေကြီးစာရိတ္တတွေသိရပြီပဲလိုက်တဲ့သဘောမယုံဆောင်တဲ့သဘော အဲ့ဒါကြီးရှိပြီဆိုလို့ရှိရင်တော့ဘယ်သူမှပေါင်းသိဆက်ဆံရေးလုပ်ကြမှာမဟုတ်ဘူးလူအတိုင်းဝန်ကြီးရဲ့အပြစ်ပဲပေါ့လေအစွန့်ပြစ်ခံရမှာသာသိကြပါလေသို့သောလောကကြီးကတော့လိမ့်တော့လိမ့်နေတာပဲလူရလည်းလိမ့်တာပဲကိုယ့်ကိုယ်လည်းပြန်လိမ့်တာအလိမ့် လွှမ်းမိုးတဲ့လောကကြီးပဲကောက်ချစ်လွှမ်းမိုးတဲ့လောကကြီးပဲတကောက်တော့မစားလို့စားပါကောက်ချစ်ပြီဆိုလို့ရှိရင်ဝိကျရဲ့ယုံကြည်မှုမခံရတော့အရေးရဲ့အကြောင်းရယ်ဆိုလို့ရှိရင်ဝိကျရဲ့အကူကြီးမရတော့မစားတော့ဘူးဟွန်းထီးထီးဖြစ်တော့တာပဲအကူကြီးမရလို့ကြည်ထီးထီးဆင်းရတာပဲတော့ အဲဒီကကြတော့မဟုတ်တာကြီးကြံဖန်ပြီးတော့ပို့ပြီးတော့ရှင်းစာလေးတည်းပြတ်သွားတယ်။ချက်ချင်းလာကောင်းတယ်တိမတာကောင်းတယ်။ရိုးရိုးသဘောမျိုးနဲ့မိမိရဲ့စိတ်ဓာတ်ဖြောင့်ရှိအောင်လုပ်ဖို့ဆိုတာတော်တော်မလွယ်တာပါပဲ။ဒီတော့စိတ်ဓာတ်ကိုလွှတ်တဲ့အားကြီး မှန်ကန်တဲ့နည်းနဲ့ဖြည့်စွမ်းပေးပါမှလိုအပ်တဲ့တကယ်လိုအပ်တဲ့စိတ်ပိုင်းဆိုင်ရာအားကြီးပြည့်လာပြီဆိုလို့ရှိရင်အလိုလိုပဲငြိမ်ကောင်းဆိုတာဖြစ်လာတော့ပါပဲပြည့်ရစွာရှုနိုင်တဲ့တိမတ်တဲ့ကိုယ်ကြီးဘောလေးရလာတာပါအမှန်ကောင်းပါလေဒီကတော့ အဲ့ဒီလိုဂုံကြီးမျိုးကိုတော့ဟောဒီတိပ္ပံတရားကအပြည့်ပေးပါတယ်အဲ့လိုဆိုရင်တတိရှိတဲ့တတိပ္ပံတရားကိုဗုဒ္ဓပဘဝတာဆိုတာပေါ့လေမန္တရားတွေကိုကိုယ်တိုင်သိဘုရားဟုတ်လည်းပဲသိစီတော်မူတဲ့မြတ်စွာဘုရားကညစ်ဖြားခံလာတာတဲ့တရားတော်ရဲ့ဂုဏ်ယူသိလို့ရှိရင် ဒီတရားကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားပေါ့လေတရားမှန်ရဲ့မြစ်ဖြားခံရပေါ့လေပပဝကိုသဘောမှန်တဲ့ပုဂ္ဂိုလ်ကြီးကတော့ယုံကြည်လာတာပါဘယ်သူကအတင်းယုံကြည်ခိုင်းလို့ကိုယ့်အကူယုံကြည်လာတာပဲဒီမှာအဲဒီလိုဖြစ်လာအောင်ဆိုပြီးတော့အခုသုတ္တရာဆာပါဝနာကိုယ်ဆောင်တရား၄ပါးတွေက ဗုဒ္ဓရဲ့ဂုဏ်ကြီးတွေကိုပုဂ္ဂိုလ်ကြီးရာမဖော်ကျင်တာနဲ့မလို့သူခေါ်ထားတဲ့တရားရဲ့ဂုဏ်ကြီးလေးတွေကိုတို့လေ့လာကြည့်ရှိသမျှစာတုနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးတော့ပေါ့လေထုတ်ဖော်ပြရပါတယ်ဒီနေ့လည်းပဲအဲ့ဒီညင်ကောင်းဂုံကြီးကိုပဲဆက်လက်ပြီးတော့ဖော်ထုတ်ရအောင်ပါပါ တချို့အယူဝါဒတွေဆိုရင်ဘာသာရေးအထွတ်ထိပ်လို့ယူဆပြီးတော့ယုံကြည်ကိုးကွယ်ခံပုဂ္ဂိုလ်တို့ကဗောလေသူ့ကိုယုံကြည်တဲ့ပုဂ္ဂိုလ်ယုံကြည်တဲ့ပုဂ္ဂိုလ်ဒီပေါ်မှာသုံးနဲ့အသုံးနှုန်းလေးတွေရှိပါတယ်ငါကိုယုံကြည်ယုံကြည်ရင်ကောင်းကင်ဘုံတင်တာ မယုံကြည်ရင်ငရဲချမယ်ဆိုတော့လေညှပ်ပြတဲ့စကားနဲ့ချိန်ချောက်တဲ့စကားမပါဘူးမြတ်စွာဘုရားလည်းကောင်းကင်ဘုံတင်မပေးနိုင်ဘူးဘုန်းကြီးတို့ဗုဒ္ဓကတော့ငရဲလည်းပဲသူကိုယ်ကလည်းဆွဲမချနိုင်ဘူးစေပိုင်းရောက်ကြောင်းတရားတွေကဒါတွေဒါတွေရှိတယ်ပြိတ္တာကြီးကဆွဲရကလွတ်အောင်လို့ ီလသမာဓိပညာစိတ်သိက္ခာတွေရှိတယ်ဆရာဆရာသိက္ခာတွေကျင့်လို့ရှိရင်လူကျုစော်ရတဲ့ကိဋ္တာဆွဲရကလွတ်တယ်ပုရိယတတိသမာဓိခေါ်တဲ့သမာဓိသိက္ခာတွေကျင့်လို့ရှိရင်ပရိယုဌာဏကိဋ္တာကြီးဆွဲရကလွတ်တယ်ဝိဒနာပညာမဲ့ပညာတွေရလို့ရှိရင်ယောဂိဋ္တာတွေကိုအားလျော်နှိမ်နှင်းပြီးတော့ နောက်ဆုံးအပြတ်ရှင်းနေဆိုတာပေါ့ကျင့်သုံးရမယ့်တရားရဲ့အကုန်ကြီးတွေတော့ဒါတော့ပေါ်ပြတယ်အဲဒီလမ်းစဉ်တိုင်းလိုက်နိုင်ရင်အထက်ရောက်မှာပဲထက်ရောက်တယ်ဆိုတော့ဘဝတွေဥစားပြီးခေါ်တော့မဟုတ်ပါဘူးငြိမ်းချမ်းရေးပေါ့လေတနည်းအားဖြင့်လုံရောက်ရေးဝိမု ക്തി ဆိုတာပေါ့လေလုံရောက်ရေးလောလောလတ်ရှိတာ တင့်တော်တဲ့လမ်းစဉ်မသိရဘူးဆိုလို့ရှိရင်ကိလေသာရဲ့အဆုတ်ချေရတော့အများအားခံရတာပဲကြုံရတဲ့အာရုံတွေနဲ့ဆက်ပြီးတော့ဘာမှထိမ့်သိမ်းဆောင်ကြည့်မှုလည်းမရှိတတိလည်းမရှိအတိလည်းမရှိဘူးဆိုရင်တော့ကိလေသာကြီးကဆွဲချနေတာသူက gravitate ဆိုတာလေ gravitation ဆိုတာပါတယ်ကိုယ်ကကြီးရဲ့ဆွဲက အရာဝတ္ထုတွေမလွတ်တယ်လို့ပဲကဘာကြီးကြီးပေါ်မှာပြန်ကျနေတယ်လို့ပါပိဋိဒါဆွဲရဆွဲရတွေလွတ်အောင်မရုပ်ကန်နေသေးဘူးဆိုရင်ကိလေသာဆွဲရပြန်ကျနေတာရုံနိုင်ရင်ရုံနိုင်သလောက်အထက်ရောက်သွားတာပဲနာဒီတော့လိုက်နာမဲ့လမ်းစဉ်နဲ့ရှောင်ရမဲ့လမ်းစဉ်ပေါ့လေဒါပဲမြတ်စွာဘုရားအမရှိပါလား ကိုယ်တိုင်လည်းပဲအထက်ပြင်မပေးနိုင်အောက်ကိုလည်းပဲသူကကိုယ်တိုင်လည်းမချနိုင်သွားပါမကြဘူးကွာဒါအမှန်တရားရှားပါလေအဲကိုယ်တိုင်ကိရိတာလွတ်အောင်ရုပ်ခန္ဓာပဲလုံးဝလွတ်သွားတာပဲကိရိတာဆိုရအရှင်းမရှိတော့ကိုယ်တိုင်အားထုတ်ပြီးတော့ကိုယ်တိုင်တွေ့ထားတဲ့တရားပဲသမိုင်းနောက်ခံနဲ့ကြည့်မယ်ဆိုလို့ရှိရင် ုရားမြတ်စွာဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကအခုလီဖောခေါ်တဲ့နိုင်ငံ၄ရပ်ပါလေကပိလဝတ္ထုဆိုပါလေအဲ့ဒီမြို့သကိယအနွယ်ကဖြစ်ထွန်းလာတာအနွယ်ဆက်တယ်လည်းထင်ရှားတယ်ပြီးတော့ဘဝအစစ်စစ်လည်းပဲပါရမီတွေဖြည့်လာပြီးတော့နောက်ဆုံးဘဝမှာကိုယ်တိုင်တရားတွေရှာလို့ ကျမ်းလာလေကိလေသာတွေအပြတ်ရှင်းနိုင်တဲ့အချက်မှလည်းမိစ္ဆမပရိပဒါရှင်းတာလေကိုယ်တိုင်တွေ့တာကိုယ်တိုင်တွေ့ပြီးတော့မိမိတွေ့တဲ့တရားတွေကိုယုံကြည်စိတ်ကကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေကို လမ်းမှားတွေညွှန်ကြားပြီးတော့လမ်းမှားတွေဟန်တာတာပါလေအဲ့ဒီတိုင်ရှင်းသုံးတဲ့ပုဂ္ဂိုလ်ကလမ်းမှားလိုက်တော့ စခန်းမှာစိုက်တယ်လို့လမ်းမမလိုက်တော့စခန်းမှာတွေလည်းမစိုက်တော့ဘူးအဲ့ဒါလို့တမိုင်းနောက်ခံလည်းပဲရှိတဲ့ဗုဒ္ဓပါအဲ့ဒီဗုဒ္ဓကိုသိရှိနားလည်တဲ့ပုဂ္ဂိုလ်တွေကကိုယ်ပိုင်အတိညာညာကိုယ်ဝေရတာမုဒ္ဒပတ္တနာမဟုတ်ဘူးမုဒ္ဒပတ္တနာဆိုတာ မိုက်မကံကအရန်ယုံကြည်ကြတာမဟုတ်ဘူးအတိမကြံမပါဘဲနဲ့မိုက်မကံယုံကြည်ရဆိုတော့အချီးနီးပဲတော့မုဒ္ဒပသနာလို့ခေါ်ပါတယ်အချီးနီးကြည်လို့တာတဲ့အဲ့ဒါမျိုးမဖြစ်နိုင်ဘူးဒါမှလို့ပုဂ္ဂိုလ်ရေးရပေါ်မှာယုံကြည်မှုအားလည်းတဲ့ပုဂ္ဂိုလ်များကိုသူကျင့်သုံးခဲ့တဲ့တရားသူဟောကြားတဲ့တရားရဲ့ဂုဏ်ကြီးတွေကို ဖော်ပြလို့ရိုးသားသားနဲ့စဉ်းစားဆင်ခြင်တတ်တဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်တော့ဒီလောက်ဆိုလို့ရှိရင်နားလည်လောက်ပါပြီအမှန်တရားထင်ရှားပါတယ်ဆိုတော့တောင်ဝယ်လို့ပြောစီပြောတဲ့ဟာလေးရတော့ဒီနေ့တော့ဆက်တော့ပြောရမှာပါပဲမိကြီးမပရိပဒါဆိုတဲ့စကားလေးခုနသုံးတော့ပါလေ ပစ္စည်းမဆိုတာအလေအလတ်ပฏิပဒါဆိုတာကတကယ်ငြိမ်းချမ်းမှုချမ်းသာအစီရဖို့ရာအကျင့်လမ်းစဉ်ပေါ့အလေလက်ကြတဲ့အကျင့်လမ်းစဉ်ဒီအဓိပ္ပာယ်ရပါလားဟိုရှိခိကတော့တချို့ပုဂ္ဂိုလ်များလောကနိဗ္ဗာန်ဆိုတာပေါ့ဟွန်း ကိုကြိုက်တဲ့မြင်ကွင်းလေးတွေစိုက်လို့ကြည့်တန်လေးတွေနားထောင်ကိုကြိုက်တဲ့အနံ့တွေရှုကိုကြိုက်တဲ့အရာသားတွေစားကိုကြိုက်တဲ့အထီးတွေတွေထီးတွေ့ဒါဟာလည်းကြီးနိဗ္ဗာန်ပဲချမ်းသာပဲတဲ့သူကဒီလိုတချို့တော့ဒါတွေဟာလောဘဖြစ်တဲ့လမ်းစဉ်ပဲတာယာတမှုတွေရှိတာပဲတာယာတမှုမရှိပါမှ သူတို့တကယ်ချမ်းသာရမယ်ဆိုပြီးတော့စာသင်နဲ့စာမစာဝတ်တင်တဲ့ဟိုမောအပူကြီးမြတ်တော်အောင်လည်းမနေပြီးတော့မြတ်တော်အောင်လည်းပဲအနာမယူအလွတ်အကျွံပေါ့လေပဲကျင့်တာတွေပေါ့လေဒီပူကြီးထဲမှာ အပေါ်လည်းပူပေးရတဲ့မိရလေး လေးပဲလေးတကမိတွေဖိုထားသေးတယ်ဘူတိုက်ကျင်တာလို့ကိုတုံးလုံးကျင်တာစသည်ပေါ့အေးတဲ့ကားကြီးတဲ့ဆင်းစိမ်တာစသည်စုံလို့ပေါ့လေဆူတွေပေါ်မှာအိပ်ပြတာပုံမင်းဆိုင်ပြီးတော့ကျင်တာဒီကိုင်းကိုတွဲလောင်းကြီးမြောက်လို့ခေါ်ပြီးတော့ကျင်တာစသည်မျိုးစုံလို့ပေါ့လေတော့အဲ့ဒါကြီးကိုပင်မောင်းရှိခဲ့တယ်ကိုဆင်းရဲနေမှာ တဏှာကမပေါ်မှာပါဆိုတာပေါ့လေအဲဒီလိုပေါ့လေမြတ်စွာဘုရားကိုယ်တိုင်လည်းပဲတက်တော်29နှစ်တိုင်တိုင်ပေါ့လေအဲ့ဒီသဘောမျိုးတမင်လိုက်တာတော့မဟုတ်ပါဘူးမကင်းစကောင်းတဲ့အနေနဲ့လူကံမကုံချမ်းသာတွေနဲ့နေခဲ့တော့ဘာမှမဖြစ်ဘူးတောထွက်ပြီးတော့6နှစ်လောက်လုံးပြန်မစွာကျင်လား တေလူနည်းနည်းကျင့်တာပဲတော့ဒါလည်းတရားလူမရဘူးအဲတော့အဆုံးနှစ်တွယ်လုံးပေါ်လေးလိုက်တာဘယ်တရားလူမှမရတော့အစာကြီးပြန်လက်ခံပြီးတော့မြတ်စွာဘုရားဒီသတိပဋ္ဌာန်ဘာဝနာတရားတွေကျင့်တာပဲဒီတိုင်းမှရှိသတိပြုဆောင်းဖို့ဆင်ထားကြတာပေါ့လေကျင့်တော့ဒီထဲမှာ မကလေးတွေဖြစ်နေပြီဆိုလို့ရှိရင်အတီလေးတွေဖြစ်နေပြီဆိုလို့ရှိရင်အခုလိုညီကောင်းအပိုင်ရောက်လာပြီဆိုလို့ရှိရင်ကြုံရတဲ့နေရာကြားနာစာထိရတိရတဲ့တဝါ၆ပါးဖြစ်သမျှအာယုန်တွေပေါ့။ဒါလောက်ပဲအိဋ္ဌလူရင်ပွဲရာတာယာပွဲဖြစ်ပြီမယ်လို့တာယာမှုဖြစ်တော့ဘူး။ ယုံနာတရားတွေအဖြစ်အပျက်သဘာဝလက္ခဏာရဲ့အဖြစ်အပျက်ကိုဒါပဲကြည့်နေနေတာပဲဒီနည်းနဲ့ပဲတဏှာဖြစ်ကြောင်းလမ်းစဉ်ပေါ့လေအဲ့ဒါကလွတ်သွားတယ်ပြီးတော့မြတ်စွာဘုရားဟာစာတိနဲ့စာစားတယ်ဘုသူနဲ့ဝဝတ်တယ်အရိယဘုမြတ်တာအောင်လမ်းလျှောက်လိုက်ထိုင်လိုက်တခါတခါအနာယူလိုက်လုပ်တယ်အပူရည်နဲ့မြတ်တာအောင်နေတယ် ဒီတော့ခန္ဓာကိုယ်ပင်မရှိရအောင်လည်းလို့ရမရောက်တော့ဘူးအဲ့ဒီအတ္တကရုဏာနိယောဂလမ်းစဉ်ကိုလည်းပဲရှောင်ပြီးသားဖြစ်သွားတာဘယ်လောက်ကောင်းတော့ဟွန်းဘုရားဖြစ်ခင်ကဆိုလို့ရှိရင်ဒါပဲသုံးဆောင်သုံးဆောင်ပေါ့လေစားဝယ်ဝယ်သုံးဆောင်ဝတ်ဖို့ဝယ်သုံးဆောင်တယ်ညာဝယ်သုံးဆောင်သုံးဆောင် အဲဒီလိုတုံးဆောင်တဲ့အခါမျိုးမှာလည်းပဲဖြစ်တိုင်းမှရှိသတိပြုစောင့်ဖို့ဆင်ထားဆိုတဲ့အတိုင်းအမြဲပြရှိမှနေတော့ဥရိယတတိသမာဓိတွေဖြစ်နေရင်ခံစားရတဲ့အာရုံနဲ့ဆက်ပြီးတော့တဏှာလည်းဖြစ်တော့ယုံနာပိုင်းခြားသိမှုအစအစစ်စစ်စင်ညာလေးတွေဖြစ်နေတော့မတိမှုအဝိဇ္ဇာလည်းဖြစ်တော့ ဒီနည်းနဲ့ပဲမသိရတွယ်ဆိုတာကိုသိရပြဲဆိုတာဖြစ်သွားတာအဲ့ဒါမှမရှိမှပြိဿလမ်းစဉ်ခေါ်ပါတယ်ဝိပဿနာဉာဏ်ဤဖြစ်တယ်ဆိုတဲ့ကောကမရှိမှပြိဿလမ်းကြောင်းကိုရောက်လာပြီအခုယောဂီတွေဖြစ်တယ်မှရှိသတိပြုစောင့်မှုဆင်ထားဆိုတဲ့အတိုင်းပထမတော့ရိုးရိုးပေါ်လိပေါင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ကိုယ်တယ်ဆန့်တယ်စောင့်နေခဲ့တယ် ကြွတယ်လှမ်းတယ်ကြားတယ်ဆိုပြည့်ရတိပါနေတော့နောက်မှတ်ပါများတဲ့ခါကျတော့ပြည့်ရတိတစ်ဖြည်းဖြည်းပါပြီးတော့ဗောလေသဘာဝသက်သက်တည်တည်လာတာအဲဘင်္ဂညာဘဲတော့ရောက်ပြီဆိုလို့ရှိရင်ပုံသဏ္ဍာန်ပြည့်ရပြတိစ္ဆပြည့်ရခေါ်တဲ့အမည်အမည်တွေတက်တက်ပြီးတော့မှတ်ရတာဗောလေအဲ့ဒါတွေလွတ်တော်တာပဲရှုစရာအရင်မှလည်းရုပ်နာတရားတွေရှုတိတာလည်းပဲနာတရားတွေ ဒါတွေပဲသွားနေတာပဲပထမစစ်စစ်တွေပဲတော့အဲဒီကကြတော့ရှုစရာအာယုံပြက်ပြက်သွားတာလည်းမဟုတ်ဘူးရှုတိတဲ့စိတ်ကလေးပါရောရောပြီးတော့ပြက်သွားတာဝိပဿနာပฏิဝိပဿနာဆိုတာပေါ့လေမူလအာယုံရဲ့တဘာဝလက္ခဏာလည်းသိပြီးတော့တံမြလက္ခဏာပြက်ပြက်သွားတာသိတယ်သုံးဖို့အမျက်စိရဲ့သဘောပဲဆိုတာဒါလေးသိတယ် ရှုတည်တဲ့နာတရားဥပဒနာလေးစိတ်တုပ္ပကလေးစိတ်ကလေးအဲ့ဒါလေးဖြစ်ဖြစ်သွားတာတွေ့တယ်ဒါပฏิဥပဒနာခေါ်တယ်အဲ့ဒီကိစ္စခါကျတော့သိရှင်းလာတယ်နိစ္စလက္ခဏာကောင်းတဲ့ရောက်တော့လေဆိုပါတယ်ဓမ္မကြီးအဲ့ဒီပိုင်းရောက်တော့အဲကောကငြိမ်ကောင်းပိုင်းရောက်သွားပြီဆိုလို့ရှိရင်တော့အထူးပြောစရာမရှိတော့ဘူးဓမ္မဒါကမှတကယ်မရှိမှပြိပဒါပေါ့လေတရားစရာအာရုံနဲ့ကြုံဆုံးပြီမယ်လို့ အမအစီလေးကအမြဲတမ်းပါပါနေတာကိုသတ္တောစံပတ်ဇာနောအမသိကြီးကလည်းပါနေတော့တရားတမဲ့ဆက်နဲ့တွေ့လဲတရားတမဲ့မှုဖြစ်မုန်းကြနဲ့တွေ့လို့ရှိရင်မုန်းမှုဒေါသမဖြစ်ဥပ္ပကကောဥရတိဆိုတာပေါ့လေပြည့်ပြဆိုတာရှိတာတဲ့တတိပညာကအမြဲတမ်းပါနေတော့ဒီမှာအဲ့ဒီခါကြားလို့ရှိရင်တော့တရားစရာအောင်လိုက်တော့မตายဘူးဆိုရင် ဝတ္ထုပါဠိကနိယောကလမ်းစဉ်လိုက်တာမဟုတ်တော့ဘူးအဲ့ဒါလည်းပေါ်တော့ပြမရှိရဲဆိုလည်းကြည့်နေတာလည်းမဟုတ်ဘူးတုံးသိတဲ့စာစာနဲ့အဝတ်တွေအရိယဘုံပြတော့အပွေမြတ်တော်လည်းနေတယ်ဆိုတော့အတ္တကိရိယာလမ်းစဉ်လိုက်ရလည်းမရောက်တော့ဘူးအဲ့ဒီအဆုံးကလည်းလွတ်သွားတယ်ဟောတုံးဆောင်တဲ့ပြည်စည်းဟောကလည်းတတိယအမြဲတမ်းကတိတိနေတော့ သတ္တဆံပါကြတော့ဆိုတဲ့အတိုင်းအလေလာလမ်းစဉ်ဟာတခါတည်းဖြောင်းဖြူးပြီးတော့နေတော့တာပဲတမအဲဒီလိုအနေထားမျိုးရောက်တဲ့ဟာမျိုးကမြေစုမှာပြိပဒါစစ်တယ်ဆိုတာဥပဒနာဖြစ်မှာဥပဒနာစစ်တယ်ဆိုတော့အဲဒါမှတ်ကြမှတ်ထားကြဖို့ပါပဲအနောက်တိုင်းကတော့ middle way ပြောကြတာပါပဲသူတို့ middle way ကဘယ်လိုဟာလဲတော့မသိဘူးဒါကမှလက်တွေ့ကြတဲ့ middle way ပါ ဒါကိုပို့ပြီးတော့ထင်ရှားအောင်ဆိုတော့ပြောရမယ်ဆိုရင်ကိုယ်တွေကကြောင်းကျိုးစေရှုခွေအောင်နေပေါ်တိုင်းပေါ်တိုင်းအခုလိုသတိပဋ္ဌာန်ကြီးရချိန်သားကဆရာဆိုင်ပြီးတော့ဆွေးမြေ့စွာရှုလို့ရှုရရှုရအောင်လေးတော့မှစိတ်စိတ်ကြပြီးတော့အမှန်တိုင်းတည်တည်သွားရင်ပိုင်ပိုင်ဆရာဆရာတည်တည်သွားရင် ဒီထဲမှာတက်ခွဲကြည့်တဲ့အခါမှာပိုင်စုကြီးကမဲ့ဆိုတာပေါ့နိဗ္ဗာန်တော်ရလမ်းကြောင်းပစ္စည်းရမဲ့ညာမျိုးထွက်လာပါတယ်ထွက်လာပုံကတော့ပေါ်လာတဲ့အာယုံပေါ်ပေါ်ချင်းပေါ့လေဆုံးဖြတ်စွာမှတ်နေအောင်ဘုရားပြင်းအားစိတ်တာဝိရိယ30နဲ့အားစိတ်နေတာ မလျှော့ဘူးအဲဆက်ပြီးတော့မှတော့တွန်းအားကောင်းနေပြီဆိုလို့ရှိရင်အဲ့ဒီရှုခွေအာယုံမှာတတိယကတ်သွားတယ်တတိလေးဖြစ်သွားတယ်အားစိတ်ပေးတော့တတိယလည်းဖြစ်တာပဲဝိရိယတစ်ချိန်ဖြစ်ရင်တတိလက်တစ်ချိန်ဖြစ်တာပဲဝိရိယကတမင်းတော့အဲ့ဒီမှာစိုက်ချနေလို့ရှိရင်တမင်းမှာစက္ကန့်ပေါင်း60ဆိုတော့အချိန်ပေါင်း60တတိယ ကိုကြီးကဖြစ်တယ်လို့ပေါ့လေတတိယလည်းအဲ့ဒီတိုင်းလိုက်ဖြစ်တာအာယုံမှာစိတ်ကပ်ပြီးတော့တီမှတော့စိတ်ကလည်းတခြားတော့မရောက်တော့ဘူးခဏိကသမာဓိလည်းဖြစ်နေတာဒီနည်းနဲ့ပဲဝိရိယသတိသမာဓိခေါ်တဲ့သမာဓိခန္ဓာတိခါ၃ရဖြစ်နေတယ်ဒီခါမှာပရိယုထဏကိရိတာကြီးနေတာ ဒီကောလည်းချိန်ချိန်ပြီးတော့မှတ်နေတော့နောက်ချိန်သားကြိုက်လာတယ်။သမစင်္ကပ္ပမဲ့ဆိုဖြစ်လာတယ်။ခုနဝိရိယစတိသမာဓိဆိုတဲ့ဟာကြီးကသမဝါယမသမစတိသမသမာဓိဆိုတာသမာဓိခန္ဓာမဲ့ခင်ကြီးဖြစ်သွားတယ်လို့အောင်လည်းမရှိနေတဲ့လာတော့သမစင်္ကပ္ပမဲ့ခင်ဖြစ်လာတယ်။သမာဓိစိုက်ကြပြီးတော့တဲ့လဲတဲ့နေပြီဆိုလို့ရှိရင်ယုံနာကြောင်းကျိုးကြောင်းကျိုးရဲ့ယုံနာတရားတို့ရဲ့ အမြဲပုံရှင်းရပုံသူသဘောတိုက်သူဖြစ်ပုံတွေရှင်းရဆုံးတွေသိလာတာဝေဒနာတွေနောက်တစ်ဖြည်းဖြည်းရင်းရလာတာပဲအဲ့ဒီခါမှာမတိမှုဆိုတာဘာမှရှိဘူးအလင်းရောက်တော့အမှောင်ပြောက်ဆိုတာကအတိရောက်တော့မတိပြောက်တာပဲမတိရဟုတ်လေလွဲတိတာတွေလည်းပြောက်သွားတာပဲတော့ရှင်းပလိုက်တာပဲခါရတော့ အဲ့ဒါမှကိရိတာမျိုးတွေပြတ်ပြတ်သွားတာတိကဆရာကတော့ငကောကမျက်စိကလည်းနှာခေါင်းရှာကိုဣန္ဒြေထိမ့်သိမ့်နေလို့ရှိရင်ဣန္ဒြေရဲ့သံဝရတိကတွေဖြစ်နေတာငကောကစောက်တိစောက်ထိတတ်တဲ့တိကတွေလည်းမပြန့်ပြဲဘူးဆိုလို့ရှိရင်တိကတွေလည်းအလိုလိုပြည့်စုံနေတာရှုတဲ့ခိုက်တာမှာကျွလို့စရာမရှိပြီမဲ့လို့ အင်္ဂရီထိမ့်သိမ့်ပြီးတော့ကျွလို့စရာကြောင့်လို့ရှိရင်ရှောင်မယ်ဆိုတဲ့စေတနာလေးတွေအတိရှိနေတော့စေတနာသီလတွေလည်းပြည့်စုံနေတာပဲဒီခိုက်တာမှာသမဘာကြသမကမ္မနာသမအာဇီဝဆိုတာအလိုလိုပြည့်စုံနေတယ်အလိုလိုပြည့်စုံနေတဲ့သီလမဲ့ခင်ကလုံချိုးမှုကိဋ္တာတွေကိုပယ်ရှားပလိုက်တာတမာတိမဲ့ခင်ကစေတဖြစ်တဲ့ကိဋ္တာတွေကိုပယ်ရှားပြီးတော့ပညာမဲ့ခင်က ယောဂိရိသာတွေပယ်ရှားပြစ်တာမဂ္ဂင်၈ပါးအထေကြီးကမေကခေါ်တယ်အဲဒါသူတို့ဖြစ်နေတဲ့အခါမှာကိုလုံးစိတ်ဓာတ်၃မျိုးဟာအရိယာအရိယာဆိုတာဖြူစင်တယ်ဆိုတဲ့အဓိပ္ပာယ်ရတယ်ဖဖကဖြူစင်အချာကယောဂိရိသာတွေဖြူစင်နေတာမဖြူစင်အောင်တန်းကြပြီမယ်လို့ဖြူစင်သွားတဲ့ခါကျတော့ ကြီးမြတ်တာတဲ့ဥတ္တမောဝါလို့ဖွင့်ထားတယ်ဖြစ်စီမြင့်မြတ်ဆိုတာဒါပြောတာပဲအဲ့လိုဖြစ်စီမြင့်မြတ်တဲ့အရိယာမဲ့ဖြစ်နေလို့ရှိရင်စဉ်းစားကြည့်ပေါ့ဟွန်းစဉ်းစားကြည့်ပါလားပေါ်တိုင်းအာရုံကိုမှတ်တော့တာယာဇန်နဲ့တွေ့လည်းပဲတာယာမှုမဖြစ်တဏှာမဖြစ် ကမစုကတိကနိယောဂလမ်းကြောင်းကြီးအဲ့ဒီလိုက်တာမဟုတ်ဒါမရှိမှာပဲစတဲ့နာဝတ်တဲ့နာဝိမြတ်တောင်နေတာအရိယဘုံမြတ်တောင်လဲထိုင်လဲစီးရလျှောက်လဲရှင်းလဲဆိုတော့မြတ်တာကြီးတာမြတ်တာကြီးတော့ခန္ဓာကိုယ်ပြင်မရှိအောင်လဲလုပ်ရတာမရောက်အဲ့ဒါကိုမရှိမှာအလေလားလမ်းစဉ်လို့ခေါ်ပါတယ်အဲ့ဒီလမ်းကြောင်းကိုဖြောက်ဖြောက်ဆောက်သွားလို့ရှိရင် ခုနစောစောပိုင်းကပြောခဲ့တဲ့ငြိမ်ကောင်းစိတ်ကောင်းငြိမ်ကောင်းအဲ့ဒီမှာတစ်ဆင့်ငြိမ်ကောင်း အရှင်းအမြင့်ဆုံးပေါ်လေငြိမ်ကောင်းအထိရောက်ဖို့ရအကြောင်းဖြစ်တာမလို့သူ့ကိုပฏิပဒါလို့ခေါ်ပါတယ်။နေရာပေါင်းလိုက်တဲ့ခါကျတော့မရှိမှပฏิပဒါဆိုတာဒါပြောတာပဲ။ဒါကစာရွေးကိုစာရွေးနဲ့လက်တွေ့ပေါင်းစပ်ပြီးတော့ဗောလေပြီးမှပฏิပဒါဖြစ်ပုံပါပဲ။ တင်လိုက်ကြည့်သွားပါပြီဒီနေ့ဒါပဲတော့ကြအောင်စို့သာဓုသာဓုသာဓု